ခန်းကြီး26အငယ်1မှ9တဖန်ဇိဖသားတို့သည်ရှောလူရှိရာဂိဗာမြို့သို့လာ၍ဒါဝိဒ်သည်ယေရှိမုန်မြို့ရှိမှဟခိလတောင်၌ပုန်းရှောင်၍နေပါသည်မဟုတ်လောဟုလျှောက်လျင်ရှောလူသည်ထ၍ရွေးကောက်သောဣသရေလလူ3000ပါလျက်ဇိဖတော်၌ဒါဝိဒ်ကိုရှာခြင်းဟံတော်လေ၏ရှောလူသည်ယေရှိမုန်မြို့ရှိ ဟခိလတောင်ပေါ်လမ်းနှမ်းမှတတ်ချ၏ဒါဝိဒ်သည်တော၌နေ၍ရှောလူလိုက်ရှာကြောင်းကိုသိမြင်သောအခါတရှို့တို့ကိုဆေလွတ်၍ရှောလူယောက်ျောင်းကိုအတက်သိ၏ထိုအခါဒါဝိဒ်သည်ထသွား၍ရှောလူတက်ချရာအရက်သို့ရောက်သည်ဖြင့်ရှောလူနှင့်ဘူဂျုံမင်းနေရ၏သားအာဗနာအိယာရက်ကို ကြည့်ရှုလေ၏ရှောလူသည်ယထာတက်အလယ်၌အိပ်လျက် တပ်သားတို့သည်ပတ်လည်၌နေရာကျကြ၏ဒါဝိဒ်ကလည်းရှောလူရှိရာတပ်သို့ငါနှင့်အတူအဘယ်သူလိုက်မည်နည်းဟုဟိတ်တိအမျိုးသားအဟိမလက်နှင့်ဇေရုယာဤသားယောဘန်၏အဘိရှဲတို့ကိုမေးလျင်အဘိရှဲကကျွန်တော်လိုက်ပါမည်ဟုလျှောက်သည့်အတိုင်းဒါဝိဒ်နှင့်အဘိရှဲတို့သည်ညအခါတပ်သားများရှိရာသို့တွား၍ရှောလူသည်ယထာတက်အလယ်၌အိပ်ပျော်လျက် လှံတော်သည်ခေါင်းရင်းအနားမြေ၌စိုက်လျက်အာဗနာနှင့်တပ်သားများတို့သည်ပတ်လည်၌အိပ်လျက်ရှိကြ၏အဘိရှဲကလည်းဘုရားသခင်သည်ကိုရောဤရန်သူကိုကိုရောလက်၌ယနေ့အတော်မူပြီထိုကြောင့်ကျွန်တော်သည်မြေတိုင်အောင်လှံနှင့်တစ်ချက်တည်းထိုးပြရစေဟုကျွန်တော်တောင်းပန်ပါ၏နှစ်ချက်တိုင်အောင်မထိုးပါဟုဒါဝိဒ်ကိုလျှောက်တော်လဲဒါဝိဒ်ကသူ့ကိုမပြုနှင့် ထာဝရဘုရားအခွင့်နှင့်ဘိသိက်ခံသောသူကိုအဘယ်သူအပြစ်လွတ်လျက်ထိခိုက်နိုင်သနည်းဟုအဘိရှဲအားပြန်ဆို၏အငယ်တစ်ဆယ်မှ16တဖန်ဒါဝိဒ်ကထာဝရဘုရားအသက်ရှင်တော်မူသည့်အတိုင်းဒဏ်ခတ်တော်မူမည်သို့မဟုတ် သူသေးခြင်းရောက်လိမ့်မည်သို့မဟုတ်စစ်တပ်ရာ၌အသက်ဆုံးလိမ့်မည်ထာဝရဘုရားပေးတော်မူသောဘိသိက်ခံသူကိုငါမထိခိုက်မီအကြောင်း ထာဝရဘုရားစီးတားတော်မူပါစေသောတို့ရတွင်ခေါင်းရင်းတော်နားမှရှိသောလှံတော်နှင့် ရေဘူးကိုယူ၍တွားကြကုန်အံ့ဟုဆိုလျက်လှံတော်နှင့်ရေဘူးကိုရှောလူခေါင်းရင်းနားကယူ၍တွားကြ၏အဘယ်သူမျှမတိမမြင်အဘယ်သူမျှမနိုးကြီးစွာသောအိတ်ချင်းဖြင့်ထာဝရဘုရားအိတ်စေတော်မူသောကြောင့်ထိုသူအပေါင်းတို့သည်အိပ်ပျော်ကြ၏ထိုအခါဒါဝိဒ်သည်ကျဲသော ကျိုင်းတစ်ဖက်သို့ကူး၍ဝေသောတောင်ထိပ်အပေါ်မှာရက်လျက်အိုအာဗနာတင်းဒီမထူးသလိုဟု လူများနှင့်နေရသားအာဗနာကိုဟစ်လေ၏အာဗနာကရှင်မြင်းကိုဟစ်သောတင်ကအဘယ်သူနည်းဟု ပြန်၍မေးလျင်ဒါဝိဒ်ကတင်းဒီယောက်ျားမဟုတ်လောဤဒေလအမျိုး၌တင်နှင့်အဘယ်သူတူသည်နည်းတို့ဖြစ်၍တင်ဤသခင်ရှင်မြင်းကိုအဘယ်ကြောင့် မဆောင်တည်းသင်သခင်ရှင်ပြန်ကိုတန်အံ့သောငါလူတယောက် ဝင်လေပြီသင်ပြုသောအမှုသည်မလျောက်ပတ်သာရဖျားအခွင့်နှင့်ဗိသိက်ခံသောသင်သခင်ကို မဆောင်သောကြောင့်သာရဖျားအသက်ရှင်တော်မူသည့်အတိုင်းသင်သည် အသေးခံတိုက်ပေ၏ခေါင်းရင်းတော်နားမှာထားသောရှင်မြင်းဤလှံတော်နှင့်ရေဘူးတော်ရှိသည်မရှိသည်ကို ကြည့်ရှုလောဟု အာပနာအားပြောဆို၏ အငယ်16မှ25ရှောလူသည်ဒါဝိစကားတန်ကိုတည်၍ငါသားဒါဝိငါကြားသော စကားတန်သည်တင့်စကားတန်လို့ဟုမေးလျင်ဒါဝိကကျွန်တော်စကားတန်မှန်ပါ၏ကျွန်တော်သခင်အရှင်မင်းကြီးဟုလျှောက်လေ၏တဖန်ဒါဝိကသခင်သည်ကိုရော့ကျွန်ကိုအဘဲကြောင့်ဤသို့လိုက်၍ရှာတော်မူသည်ကျွန်တော်သည်အဘဲသို့ ပြုပါသည်ကျွန်တော်၌အဘဲအပြစ်ရှိပါသည် ယခုမှကျွန်တော်သခင်ရှင်မင်းကိုရောကျွန်စကားကိုနားညောင်းတော်မူပါ။ဒါဝရဖျားသည်ကိုရောကိုကျွန်တော်တစ်ဖက်၌နှိုးဆော်တော်မူသည်မှန်လျင်ရစ်ပူဇော်ခြင်းကိုလက်ခံတော်မူပါစေသော။သို့မဟုတ်လူသားတို့သည်နှိုးဆော်သည်မှန်လျင်ဒါဝရဖျားရှေ့တော်၌ကြင်ချင်းကိုခံကြပါစေသော။အကြောင်းမူကားသူတို့ကတော်တော့အခြားတစ်ပါးသောဖျားတို့ကိုဝတ်ပြုတော်ဟုဆိုလျက် ကျွန်တော်ကိုထာဝရဘုရား၏အမွေတော်မြေ၌မနေစေခြင်းဟံယနေ့ပင် နှင်ထုတ်ကြပါသည်တကားတို့ဖြစ်၍ကျွန်တော်အသွေးသည်ထာဝရဘုရားရှေ့တော်၌မြေတို့မကြပါစေနှင့်အကြောင်းမူကားလူသည်ငုံကို တောင်ပေါ်မှလိုက်၍ရှာတကဲ့သို့ဤတွေလရှင်မြင်းသည် ခွေးလေးကိုရှာခြင်းဟံထွက်တော်မူပါပြီတကားဟုလျှောက်ဆို၏ရှောလူကလည်းငါပြစ်မှားပါပြီငါသားဒါဝိဒ်ပြန်လာပါ သင်သည်ယနေ့ငါအသက်ကိုနှမျောသောကြောင့်နောက်တဖန်တင့်ကိုငါမနှင်းစေငါသည် လူမိုက်ဖြစ်၏အလွန်မှားယွင်းပြီဟုဆိုသောဒါဝိဒ်ကရှင်ပြင်းလှံတော်ရှိပါ၏လူလင်တယောက်လာ၍ယူစေတော်မူပါ လူအသီးသီးတို့သည်ဖြောက်မှတ်ခြင်းတစ္ဆာဆောင်ခြင်းရှိသည့်အတိုင်းဒါဝရဖျားသည်အကျိုးကိုဆက်ပေးတော်မူပါစေသော ဒါဝရဘုရားသည်ယနေ့ကိုရော့ကို ကျွန်တော်လက်၌အပ်တော်မူတော်လဲဒါဝရဘုရားပေးတော်မူသောဘိသိက်ခံသူကိုကျွန်တော်မထိမခိုက်ပါယနေ့ကိုရော့အသက်ကို ကျွန်တော်နှမျောသည့်ဤသူကျွန်တော်အသက်ကိုဒါဝရဘုရားနှမျော၍ကျွန်တော်ကိုခတ်သိမ်းသောဒုက္ခတွေကကယ်နှုတ်တော်မူပါစေသောဟု ပြန်လျှောက်လျင်ရှောလူကငါသားဒါဝိတင်းဒီမင်္ဂလာရှိပါစေသောပြုလေရာ၌အောင်မြင်ပါစေသောဟု ဒါဝိအားဆိုပြီးမှဒါဝိသည်ထွက်သွား၍ရှောလူသည်လည်းမိမိနေရာသို့ပြန်လေ၏